ယေရှုရှင်မဟာဗောဓမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၂ရက်တလ2010ခုနှစ်တွင်ဟောကြားတော်မူသောရှေတဲ့နှစ်စုံအကုန်ပါမှလူရရတရားတော်ဤကဲ့သို့ပါဘုရားဥဒိဋ္ဌာ၍တရားဖန်ခါယရဏမြတ်မှုမာတို့အားယောတိများနုလက်ဆုံးမူ၍ရှိခိုးပူသောဖုံမြော်မှလျှော့ကြောကြရသော နိပနာမကုသိုလ်ခံစေနာတို့ဤအစွမ်းတတိကြောင့်နာမည်တို့ဤကိုတွင်ခုပမဌာနတို့၌ဖြစ်စေမိမိတို့ဤဌာနတွင်ဌာနပနဌာနလုံးတို့၌ဖြစ်စေမိမိတို့ဤပြည်တွင်ပြည်ပနဌာနလုံးတို့၌ဖြစ်စေကြာရောက်နိုင်သောဘေဥပအန္တရာယ်ရာဇဝေအပေါင်းတို့သည် ကိုယ်တို့မရောက်ဝင်းပြောက်ချသည်သာ ဖြစ်၍ဘေယံခါသင်ခင်းငိမ့်သောကြောင့်ညခါသင်ခင်းငိမ့်သောထိုကိုယ်စိတ်နှပါတို့ဖြင့်လောကီလောကုတ္တရာနှဖြာသော အကျိုးတရားတို့ကိုတိုးပွားအောင်ကြိုးစားနိုင်ကြပါစေတို့ရှိပါသီလာယူမယ်နော်ယူနိုင်မှာမလားယူနိုင်ပါဘူးအဲတို့ မနိုင်သူများကြတော့အဋိဌံပေါ့ဗျာတထိုင်ဥပုဆိုသည်တထိုင်လုံးရင်ဒါအဋိဌံအောင်သွားတာပဲမနိုင်ခင်ဥပုကြောင့်တွင်ဥပုမိမိတို့တဏ္ဍာန်လောက်စိတ်နဲ့အဋိဌံမှာဘာဖြစ်လို့တို့ရှိပါသီလာပြီးတော့ဆိုတော့ဒါကပါရမီအဆင့်တက်မဲ့သီလာမို့နော်ဟုတ်ခလားဗျာတော့၅ပါးဆိုတော့လူအရင်မြစ်လူဖြစ်ဖို့ရလောက်ပဲရှိပါတယ် ၈ပါးတို့၉ပါးတို့၁၀ပါးတို့ဆိုတာသာသနာတွင်နဲ့ဂျုံတဲ့အခါတို့ပါရမီလည်းတိတ်ကြရအောင်မှာဖြစ်လို့ဒီ၈ပါးသီလကိုပေးရပါအာပန္တိတိတရဏီနာဘဟအထင်ကသံပါဏကတံဥပောတထသီလံဥပောတထ သမာဓိယာမိအရှင်ဘုရားဘုရားတပည့်တော်သည်တရဏဂုံသုံးပါးနှင့်ရှင်းပါသောပိလာတော်မြတ်ကိုခံယူဆောက်တည်ပါ၏အရှင်ဘုရားဣတမေပုညံပါတဝတိယ ဝဟံဟောတုအရှင်ဘုရားဘုရားတပြည့်တော်ဤဤတိလကုသိုလ်သည်အာတော်တရားလေးပါတို့ဤကုံရကုံကြောင်းဖြစ်တော်မဲ့ဖို့ဤအထောက်အပံ့ ဖြစ်ပါစေသာဖြစ်ပါစေသာအရှင်ဖေဟာရှင်ဖေဟာတေခရနေနာသာထင်္ဂဖန်ဖနာကတဥပောတထာသီလဘာရုခံကထွာဓမ္မအပမထေနာသံပါတိတာသာ လည်းမမီးတော့ပါဘူးဟိုမှာဘာတော့တချို့ပြန်လာဘာတော့ဟမ်ဒီမနီနဲ့ဘာလားဟမ်မင်းတို့မလုံဘူးလားမလုံပါဘူးအမအေးဘာတော့ဟိုလာခြင်းနဲ့စောက်ထားကတခါကြီးမဟုတ်ဘူးလားဘာတော့60ရှိချီချလိုက်သေးတယ် 69ကျတော့တချီချလိုက်သေးတယ်သူကလည်းဒီရှင်အာဘူးဗျဒိုလုံးနဲ့တို့ဟုတ်ဗျာဒါမှမဟုတ်အဲ့ဒီတော့ကတော့အဲဒိုလုံးနဲ့တို့မအားသေးဘူးပြောလိုက်တာဟင်ရှောက်တာကတကကြီးဗျလာတာကတကမကြီးဗျမမလာတာဘာဖြစ်တာတော့ဟင်ဟင်လူမလာတယ်ထင်တယ်ဟင်ကောင်းပါဗျာလာကြရပါဗျာ နော်သာသနာနဲ့ဂျုံနဲ့ကာလသာသနာနဲ့လူနဲ့ထိတိုက်ဆိုတာဂျုံခဲတယ်နော်ပြီးတော့အဲသာသနာပွင့်နဲ့လူဖြစ်ခြင်းမှဖြစ်တာဟုတ်ဗျာတို့ဒီဒုနာမှာလည်းဗျာတို့အောင်လေးတွေကိုပြည့်လို့ပါဗျာဒီညဆိုအဖို့တင်ဝင်လွတ်ထားတာနေမှာအဲတို့ကောင်းနေလာသေးဗျာညက ဟိုဟာလားဆောင်နဲ့ထည့်ပေးထားတဲ့ဆားတော့မစားဘူးဗျတို့ကြောင့်အောက်ကဟာတွေနာမောင်းကြီးတွေနဲ့တို့ရှောရှောနဲ့ယူကုတ်စားသွားတာစက်တနာရီတော့ကတည်းကလာပြီးစားနေတာသုံးနာရီမှပြန်ထွက်သွားတယ်အဲ့လာနေကြလာနေကြသူတို့သူတို့လာရင်စားဝစီဆိုပြီးတော့ဆောင်လေးနဲ့ထည့်ပေးထားတာကြတော့မစားဘူးဗျအဲ့ဆောင်လေးကမြေကြီးတော့ကိုကြီးရစားသွားတာ ဟင်အများဆုံးစားတာတော့တို့အထောက်အောက်ကမြေကြီးကို အများဆုံးလာရက်စားတာဒါဟိုဟာလာဗျနေုံလောကတွေကလာတာနေုံလောကတွေကဝင် ပြီးတော့ဒါဒုက္ခကြီးကိုဒုက္ခအောက်ကဟာတွေတျောျောနဲ့ရက်စားတာဗျာဟင်ဟင်ဟေးဗျာဟေးလာဗျာသူတို့သူတို့မှာဆားလေးလောင်နဲ့ပြီးသွားတယ်ဗျာမြေကြီးလေးလောင်နဲ့ပြီးသွားတယ် ပြေသာသနာနဲ့ကြုံတယ်ဘာတတ်နိုင်တော့ဗျသာသနာနဲ့ကြုံပါချို့ဟောလူမဖြစ်တဲ့အတွက်သူတို့ဘာမှတတ်နိုင်ဘူးဗျဟုတ်နော်ဒီဘုရားလက်ထက်တုန်းကလည်းဟိုသာသနာကြီးညိုလုံးလို့ဟိုနှခါတခေါင်ကလူတော်ဖန်ဆင်းပြီးတော့ဖုန်ကြီးတော့ဟင်ဖုန်ကြီးကိုပြီးတော့သူတရားအထုတ်တော့ဗျာသူတို့သူကနှခါဆိုတာကဟိုတတိရှိတော့နာ ဆောင်သိလို့ရမှာဟုတ်ဗျာအတိတ်မရှိတော့သူကရဟန်းတစ်ပါးနဲ့သူကနှစ်ပါးအတူတူအိတ်ကြတာပေါ့တစ်ချက်တစ်ချောင်းနဲ့မှာလေညာအိလဲအိရောတတိလလို့ရောငကားကြီးဖြစ်နေတော့ဟိုကကြောက်ပြီးထွက်ပြေးတာဒါနဲ့ဘုရားပြီးတော့จิตာပင်တို့တရိษံဘဝရောက်တဲ့ပုဂ္ဂိုလ်ဟာလူတွေလိုမှအသိညာမရှိပဲနဲ့နော်ဘုရားကိုဓာတ်ကောင်ဖြစ်တော့တတ်ဉဏ်ပဲရှိတယ် နာမပါနိုင်ဘူးတို့ဓာတွေကတော့ကိုယ်သူပြုထားတော့ငါရှိတဲ့စေတနာကြောင့်ညာပါတယ်လူပါညာပါတယ်တို့မှညာမပါဘူးညင်ပဲရှိတယ်တို့လူတွေကြတော့ညင်လည်းရှိတယ်ညာလည်းရှိတယ်ဟုတ်ပါ့ဟိုဒီတကောင်ကဖြစ်တဲ့ကဟိုညင်သွားမှာပေါ့သူလူကိုယ်သူကငါပေးလိုက်တဲ့စေရနာကြောင့်ဖြစ်တာကညာကိုသွားတာကိုဟုတ်နော်ဟိတို့မှာကညာရှိတယ်ဟိ ပြီးတော့ဘာတော့အဲဘုရားကိုဖူးတွေ့နိုင်တဲ့တရားကိုနာကြားနိုင်တဲ့သံဃာကို ပူဇော်နိုင်တဲ့ဒီမှာကကံအလုံးနဲ့ဒီမှာရှိတယ်။ဉာဏ်လည်းရှိတယ်ကံလည်းရှိတယ်။ဟုတ်နော်။အဲဒီဟာလေးနဲ့တို့အားထုတ်လိုက်ကြရင်သူကဆံလည်းဖြစ်နိုင်တယ်၊ဉာဏ်လည်းဖြစ်နိုင်တယ်။ဟုတ်ဗျ။ဒီပါတီတို့ကဖြစ်နိုင်တယ်။ဒါလူခွင့်ရေးဗျ။ဒါသာသနာနဲ့လူနဲ့ကြုံမှရနိုင်တာ။ ဟုတ်ဗျာဟောသာသနာနဲ့ကြုံတဲ့နတ်တီဗျာတို့ရဲ့ညာကောင်းတယ်ခါကြသူတို့မှာတို့လိုသွေးပြီးကြီးလေးတတိအပြစ်မရှိဘူးတို့မှာကသွေးပြီးတစ်ခါရှိတယ်သွေးသွေးလေးတစ်ခါရှိတယ်သွေးအေးတစ်ခါရှိတယ်ဟုတ်နော်ဒီပြည်ကြီးကတော့တခါကြီးမှန်ကြီးမှမှန်လားဟုတ်နော်ဒီကတော့မှန်ကြီးမှမှန်လားတတိကလည်းမှန်ကြီးမှမှန်လားဒါမျိုးတို့မှာအပြစ်ရှိတယ်ဒါမျိုးလူတိုင်းပြည်နိုင်ကြတယ်ဟုတ်နော် မန္တိကြတော့သွေးပြီးကြည်လေတလိမ့်မရှိဘူးဒါမှတို့တဲ့ညာကောင်းတယ်ကျွတ်နိုင်တဲ့ရုပ်မရှိဘူးနော်မန္တာကွာထင်မကြီးနဲ့တရားပါတော့မှဒီဒီကမှဟိုအခြေခံပါမသွားရဟိုကြမှာတော့ဘာမှမလုပ်နိုင်ဘူးတဲ့တို့လိုကျင့်နိုင်တဲ့ဘုရားရုပ်မှမရှိပဲနဲ့ဥပါဒာယုတ်ခေါ်တာပေါ့လေ စေတနာကြောင့်ဖြစ်တဲ့ဟာလေးပဲအရှင်ရုပ်ပဲရှိတာကိုအဲ့တော့သူလူမာကြတော့ဟောပြီးနိုင်နိုင်ညာလည်းရှိတယ်ပြီးနိုင်တဲ့ရုပ်လည်းရှိတယ်သူကဟုတ်နော်ဟဲ့ကျင့်တော့ပြီးနိုင်တယ်ပြီးတော့ကျင့်နိုင်တယ်လူမာလေဟဲ့ပြီးတော့ကျင့်နိုင်တယ်ဗျာကျင့်တော့လည်းပြီးနိုင်တယ်ဗျာဒါတို့လူခွင့်ကြီးဗျာသာသနာနဲ့ကြုံတော့ဟုတ်ကလားသာသနာကတော့အမြဲတမ်းပွင့်မှာတယ်လားဗျာဟဲ့ ပွင့်နိုင်ဘူးနော်အခုကဘာနဲ့ပြောရင်အဲကဘာတတန်ကိုတို့ပါပါဟောအပင်ချင်းနဲ့ပြောမှာပေါ့ဗျာဟင်အပင်ချင်းနဲ့ပြောမှာပေါ့ဗျာအဲ့ဒီ64ပင်ချီအဲလေးခရှိတာထဲမှာဖျားပွင့်မှာ9သူပွင့်မှာလို့ဆိုပါတယ်ဟုတ်ဗျာဒီဆိုဖျားပွင့်မဲ့အချိန်ဆိုရယ်ဘုဒ္ဓဘာသာနဝမကိကလည်းရဖို့ခရင်ပါတယ်ဟုတ်နော် တို့ဗုဒ္ဓဘာသာနဝမခေတ်ကဘုရားပွင့်နေပြီတဲ့အောင်တို့ကလည်းလူလာဖြစ်ဖို့ခင်းပါတယ်အဲတော့လူနဲ့တို့သာသနာနဲ့ကြုံတဲ့ဟာဒီအခွင့်အရေးတစ်ခုဗျာဟုတ်ဗျာအခွင့်အရေးရတုံးတို့ကအာထုတ်ကြရအောင်ပါဗျာဟုတ်ဗျာအဲတော့တရားကြီးတို့လောကီလုံလုံလောကုတ္တရာပဲလုံလုံလုံချင်တာကိုလုံပါအရေးကြီးတာတိတိပ္ပစီပါပါဖို့အရေးကြီးဆုံး နော်သူဖော်ရီပကိယ39ပါးထဲမှာပါတဲ့ပိဋိတရေမျိုးဟုတ်နော်ပိဋိပါဒပိဋိဆိုတာပြည်စည်းခြင်းရဲ့ပါဒအခြေခံကိုဆိုလိုတယ်ကိစ္စတစ်ခုပြည်စည်းခြင်းရဲ့အခြေခံကိုပိဋိပါဒအဲ့ဒါဟိုတို့မြန်မာစကားတက်ကြတော့အိဋ္ဌိပတ်လို့ပြောလိုက်တာပေါ့သူတော့ဟိုရွာထဲကြတော့ဟိုသုံးလာရှိပါသေးတယ်တကူအိဋ္ဌိပတ်လို့ဆိုရတယ်ဟုတ်နော် အဲ့ဒါအေဒီပါဒဆိုတဲ့ပါဠိကလာတာအဲအဲ့ဒီအကျိုးပြီးသေးခြင်းရဲ့လေးခုဒါတော့ပါဖို့လိုအပ်သည်တရားကြီးမသိတော်လို့တော့ဟောဒီလေးခုပါမရမှာဗျမပါရပါမလားဟေးဟေးဝရိယအရေးကြီးဆုံးပဲတို့ကဝရိယလိုက်ဖို့ရပါလို့တော့ဆန္ဒအရေးကြီးဆုံးဟုတ်နော်ဆန္ဒအာမကောင်းမဲ့နဲ့တရားကြီးဝရိယနောက်ကမလိုက်နိုင်ဘူး လိုက်နိုင်ပါမလားဆန္ဒအကောမဆန္ဒပြင်းပြမှဝရိယဆိုတာလိုက်နိုင်တာဗျအဲ့တော့ဝရိယကြီးဖို့ရအတွက်ဘာလို့အပ်ပါတယ်ဆန္ဒလူတွေတခါကြီးရဲ့ဟုတ်နော်အထုလူတဲ့ဆန္ဒတခါကြီးများဆိုရင်တော့ဒါဝန်ကိုထမ်းဆောင်လူတဲ့ဆန္ဒလားဟုတ်နော်ဆန္ဒခေါ်မလားဆန္ဒရှိအပ်သည်အဲ့ဒီဆန္ဒကြီးခြင်းဒီလည်းပဲ ကိစ္စတစ်ခုပြီးစီးဖို့ရာရဲ့အကြောင်းပါတာဆိုအကြောင်းအရှိကဟုတ်ဗျလူအမှန်တော့အဲ့တော့သာနာတော့ကြီးတယ်သာနာကြီးတော့နောက်ကဝရိယကတည်းထားလိုက်ရအောင်ပါဟုတ်နော်တရားကြီးများကတော့ဝရိယဆိုလို့ရှိရင် တို့ပါတော့ကြိုးစားတယ်လို့ဘာသာပြန်မှထင်တယ်ဝရိယကိုကြိုးစားတယ်ဝရိယတဘူတိုးကြိုးစားလိုက်တို့စာကြတော့မဟုတ်ဘူးရဲရင်တာကိုပြောတာ ဝေဒနာပါဟောဝေရီရောဆိုတာလေရှင်းရှင်းလင်းလင်းတောက်ထားကိုဝရိယလို့သုံးတာဗျဟုတ်လားခန္ဓာပြင်းမှလည်းဒီဟာရဲတင်မှထင်တယ်ခန္ဓာမပြင်းရင်ရဲတင်မှမလားတခါကြီးရဲ့ခန္ဓာအကောင်းမှရဲတင်တဲ့ဝရိယဆိုရဲတင်တဲ့လုပ်ရဲတဲ့တတိပေါ်လာတယ်ခန္ဓာနဲ့ဝရိယအရေးကြီးဆုံးတင်တယ်ဒါကိစ္စတစ်ခုပြီးချင်းရဲ့အခြေခံတင်တယ် မို့အေဒီပါဒဒီကြည့်ကိုတို့စာတို့ကြတော့ပြီးစီခြင်းလို့ဘာသာပြန်တယ်နော်တို့စာတစ်ခုပြီးစီခြင်းရဲ့ဒကာကြီးတို့ဘာလုပ်ခြင်းလုပ်ခြင်းပေါ်ပြလုပ်ခြင်းတဲ့ကိစ္စတစ်ခုရဲ့ပြီးစီခြင်းရဲ့အခြေခံအကြောင်းတရားတွေမှာသန္တာနဲ့ဝရိယအရေးကြီးဆုံးကြီးသွားတဲ့နေရာခြေတော်နဲ့ချောင်းလိုပဲတခါကြီးရဲ့ဟင်ကြီးသွားတာခြေချောင်းနဲ့သွားမှာမဟုတ်ဘူးလား အဲခြေထောင်နဲ့ချောင်းလိုပဲသန္တာနဲ့ဝရိယအရေးကြီးဆုံးပဲတခါကြီးလိုအပ်သည်ဟိအဲ့ဒါကကူကခြေထောက်လိုပဲရှိခဲ့လို့ရှိရင်တစ်ဖက်ကသူ့ပါလို့အပ်ပါတယ်အရေးကြီးတာတခါကြီးညံမဲထင်တယ်လူဖြစ်ရင်ညင်စားညံဝင်ရမှာတယ်လေညင်စားညံဝင်ရမှာနော်ညင်ရတော့တူနဲ့တူတူပါမလားတခါကြီးအဲ့တူနိုင်ဘူးဗျ ဟင်ဟင်မတူးနိုင်ဘူးဗျအဲ့တော့ညင်စွာကတန်ရာဆွဲတတ်တယ်ညာကမဆွဲဘူးဟုတ်နော်ညာရှိအောင်ပါတကားရညာပါဖို့ပါလို့ဆိုတော့စိတ်ဝင်စားဖို့လိုတယ်နော်ဒီကိုလုပ်တဲ့အလုပ်တစ်ခုပေါ်မှာစိတ်ဝင်စားဖို့ဒီကြီးလို့သူလည်းပြည်စည်းခြင်းရဲ့အကြောင်းဖြစ်လို့သူစိတ်ဒိဋ္ဌိပတ်လို့ဆိုစားလို့တော့တုံးတော့ပေါ့ဗျာဟုတ်နော်စိတ်ဓာတ်အဋ္ဌိပတ် ဟိုကကြတော့ဟိုပညာကြတော့ဝိမာန်ဒိဋ္ဌိပတ်တယ်လို့သုံးလေဝိမာန်ဒအိဋ္ဌိပတ်ပေါ့ဗျာဟုတ်ဗျာသူတို့ကလည်းလက်နှစ်ခုနဲ့တူတယ်ထင်တယ်တခါကြီးရဲ့ဟိုအချီတော်နှစ်ချောင်းကသွားတယ်လက်နှစ်ခုကယူစရာရှိတာယူဖို့ရလဲလက်တာဝန်ထင်တယ်ဖယ်စရာရှိတာဖယ်ဖို့ပေါ့လက်တာဝန်ပဲနော်ယူစရာရှိတာယူဖို့လက်တာဝန်ပဲဖယ်စရာရှိတာဖယ်ဖို့လက်တာဝန်ပဲဗျာအဲစိတ်နဲ့ စိတ်ဝင်စားမှုနဲ့စိုးစမ်းပုံတတ်မှုပူပညာဒီနှစ်ခုကလက်နှစ်ခုနဲ့တူတယ်ဒီလေးခုပြည်စုံလို့ရှိရင်တို့လူကျင်တဲ့ကိစ္စပြီးပြီးနိုင်တယ်ဟုတ်ဒီခုတစ်ခုဟိုချုပ်ရင်းနေရနိုင်ပါမလားတခါကြီးရနိုင်ဘူးနော်ဒီခုတစ်ခုချုပ်ရင်းနေရင်မရနိုင်ဘူးဒီခုလုံးပြည်စုံမှရနိုင်တာဗျ ဟုတ်ကလားဗျယူရမယ်ဗျဒါတို့မဟိုမရှိမဖြစ်တဲ့ဟာထင်တယ်ဟုတ်နော်အဲ့တော့တို့ဆာနာနဲ့ဝရိယဆိုတဲ့တာဖို့ရာခြေတောက်လည်းရှိသလားဟုတ်နော်ဟိုဘက်ကလည်းစိတ်နဲ့ဝိမာန်တလို့ခေါ်တဲ့စိတ်ဝင်စားခြင်းနဲ့ဒီဘက်ကစူးစမ်းဆင်ခြင်ခြင်းလားဟုတ်နော်စိတ်စိတ်ဝင်စားတဲ့နေရာကိုစူးစမ်းဆင်ခြင်ရအောင်မှထမ တန်တခုကလည်းရှိတယ်ပဲထားဦးဘယ်နေရာသွားမှာတော့ဘာလို့မှာတော့သွားရမယ်မှတ်တိုင်တော့ရှိဦးမှာထင်တယ်ဟဲ့ဒါကြီးကမပြောတော့ပါတော့ပန်းတိုင်ခေါ်လားဟဲ့ပန်းတိုင်ခေါ်လားဟဲ့သွားရမယ်ခကြီးပန်းတိုင်ဆိုတာရှိရမယ်တခါကြီးများကျတော့တစ်လုံငန်းလုပ်တယ်ဆိုအဲတစ်လုံငန်းဆိုတာပန်းတိုင်ထင်တယ်တခါကြီးတခါတစ်လုံငန်းမှာတဲ့တခါကြီးတို့မူပါရရှိဦးမှာပေါ့ဒီနေ့တည်းတို့ဘလောက်ဟေးဆိုတာ ရင်မှန်းချက်ရှိဦးမှာထင်တယ်အဲ့ဒီရင်မှန်းချက်ဟာပန်းတိုင်မဟုတ်ဘူးလားတခါကြီးဟုတ်နော်ရင်မှန်းချက်ဆိုပန်းတိုင်အဲ့တော့ခုနကဟိုဟိုခြေနှစ်ဖက်နဲ့လက်နှစ်ဖက်နဲ့ဟိုသွားရင်ပေပေရင်သွားလားအေးပေပြာရှိရလဲသွားရင်ပေပေရင်သွားလားဟုတ်ကလားဗျအဲရှိရမှာဆိုတော့ဟောပန်းတိုင်တူအဲ့ဒါကြတော့တရားလို့သုံးပါတယ်ကရောကြည့်ချက်တယ်နော်ဟုတ်နော် ယုံကြည်ချက်အဲ့ဒါကိုတရားလို့စာလို့သုံးဟုတ်နော်ခုနကတို့ခြေထောက်နဲ့လက်နဲ့ဖြစ်တဲ့အဋ္ဌိပတ်၄ပါးကိုအသက်သွင်းဖို့ရာအတွက်အဋ္ဌိပတ်၄ပါးကိုတို့သာတို့လူရာကိုသွားဖို့ရာအတွက်ပန်းတိုင်သည်တရားပဲနော်ယုံကြည်ချက်တင်ဟုတ်ကလားဗျယုံကြည်ချက်ဒါလည်းလူတာပဲတင်တယ်ဟင်ယုံကြည်ချက်လူတာပဲယုံကြည်တဲ့နေရာတို့ပါတော့ ဒီတရားသမားများကြတော့ဖယားနဲ့ဖယားပေးတဲ့မိကိုလည်းယုံပါတယ်ယုံလို့မှဘုရားဘာသာဝင်ဖြစ်နေတာမဟုတ်ဘူးလားယုံတာပဲပြီးတော့ဒီမိကိုကင်ပြီးပြသမဲ့ဆရာသမားကိုလည်းယုံတာပဲယုံလို့မှ သူစီရေးခိုးတာမဟုတ်ဘူးလားဟုတ်ဟုတ်ဒီတရားလည်းရှိတာများပါတယ်ဟုတ်ရဲ့ တို့ကတိုင်းများပြောရင်တော့ခုနပြောတဲ့တို့တိုင်းပြည်မှာရှိတဲ့မူဝါဒပါမူဝါဒကိုလည်းတခိုင်းများယုံမာတယ်မယုံဘူးလားဗျာရှင်လုံးမလိုက်နာနေတာပဲဟုတ်ဗျာပြီးတော့အကြီးကဲများရဲ့ညွှန်ကြားချက်ကိုမယုံဘူးလားဗျာယုံမာပဲလိုက်နာတာဒါကတော့လူတိုင်းရှိကြပါအရေးကြီးတာတခါကြီးကိုယ်တတိကိုယုံမှုအရေးကြီးဆုံးပဲဟုတ်ဗျာကိုယ်တတိကိုယုံမှုအရေးကြီးဆုံးတခါကြီး အဲ့တရားမှာလေပန်းတိုင်ကိုသွားမဲ့နေရာရဲ့တရားဒီကိုတတိကိုကိုယုံဖို့အရေးကြီးဆုံးပဲဗျဟုတ်ကလားအလုပ်တစ်ခုလုပ်ပြီးဖြစ်မှာဖြစ်ပါမလားဆိုရင်တဝက်ရှုံးမနော်ရှင်လာကိုကိုကိုဖြစ်မှာဖြစ်ပါမလားဆိုယုံမလားကိုဓမ္မကြီးမရဘူးအနည်းနဲ့မရမှာဖြစ်မှာဖြစ်ပါမလားဆိုတာကိုတတိကိုမယုံသေးဘူးထင်တယ် ရှောင်လို့ဘူးနော်ကိုယ်တတိကိုတန်တရားရှိနေတာဟုတ်ဗျာဖြစ်တော့ဖြစ်ပါမလားဆိုတဲ့စိတ်ရှိရင်တော်ရှုံးတယ်လို့မလုတ်ခင်ကရှုံးနေတာဟုတ်ကလားဗျာမလုတ်ခင်ကရှုံးနေတာဗျာအဲ့ဒါဖြစ်တာပါပေါ့ကိုယ်တတိကိုယုံမှုအရေးကြီးဆုံးတခါကြီးဟင်ဟုတ်ဗျာကိုယ်တတိကိုယုံမှုအရေးကြီးတယ်အဲကိုယ်တတိကိုယုံရင်သာနာကောမပြင်းနိုင်ဘူးလားတခါကြီး ရင်ဆန္ဒပြင်းလာရင်ဝရိယကိုရေရေတင်းတင်းနဲ့မသွားနိုင်ဘူးလားတခါကြီးခြေထောက်နဲ့ခြောင်သွားနိုင်တယ်နော်လက်ကရောစေဟိုယုံကြည်ချက်ရှိနေရင်စိတ်ဝင်စားမှုပါဟောဗျမဖြစ်နိုင်ဘူးလားလက်တစ်ဖက်လေးပေါ်မှာနော်ဒီသွားရှိရင်လေအဲယုံကြည်ချက်စိတ်ဝင်စားမှုရှိသလိုစူးစမ်းဆင်ခြင်မှုပါတော့စိတ်ဝင်စားတော့တော့ကလိုက်မလာနိုင်ဘူးလားအဲဒါဒီတို့တကူ80ပတ် စီခြင်းရဲ့အခြေခံဖြစ်လို့သူကို80ပတ်လေးမျိုးလို့သုံးမပြဟုတ်ကလား80ပတ်လေးမျိုးဒါတို့ဘောရီပက္ခိယ39ပါးထဲမှာပါတဲ့ဟိုလေးလေးပါပါပဲဗျာပညာတို့တရားယုံကြည်ချက်ခုနတရားသုံးမျိုးထင်တဲ့တရားကြီးရဲ့ဘုရားတရားပေါ်ယုံနာရဲ့ဟုတ်လားကိုယ်ဖရာသမားပေါ်ယုံနာရဲ့ဟုတ်ကလား တခါကြီးများနဲ့ပြောရင်တော့မူဝါဒပေါ်ယုံနာရဲ့ဟုတ်ကလားအကြီးအကဲများပေါ်ယုံနာရဲ့ဒါတော့လူတိုင်းရှိတယ်နော်ကိုတတိကိုယုံဖို့ဒါထင်တယ်သူဘုရားလက်ထက်ကခုနှစ်နှစ်သားလေးပန္တိတသာမဏေဆိုတာရှိတယ်တခါကြီးသူကရှင်မာသာရိပုတ္တရာရဲ့ဟိုဆုံးတခါဆုံးမများရဲ့သားပေါ့ဗျာသူကလည်းအဲဒီဟိုသာသနာပေါ် ဟိုကျင်ယူတဲ့အတွက်ရှင်မသာရိပုတ္တရာဆီမှာသာမဏေဝဋ္ဌာသူကပါသွားတွေ့တော့သူတို့ဆရာတော်ပဲနှစ်ပါးရှင်ရှင်မသာရိပုတ္တရာကိုတော်ကြီးကရှင်ကကြွားဆုံးခံကြွားလေဟိုပါဠိတာသာမဏေလေးကနောက်ကလိုက်ပါသွားတွေ့တော့မာမရှင်မာကဘာလို့ခေါ်နေတာသွားတွေ့တဖန်တော့ရှိရှိ ဒီမရှိတဲ့ဘက်ကိုမြောင်းတွယ်နေတယ်ဒါဆိုတာတော့ပေါက်ပြားခေါ်တာပေါ့လေပေါက်ပြားပေါက်ပြားတချို့နေရာကျတော့ပေါက်တူးလို့လည်းခေါ်လေအဲပေါက်ပြားနဲ့မြောင်းတွယ်နေတာသူကစဖုတတ်တဲ့ဘာပါလေဘာသာစဖုလာမဟုတ်လားဟုတ်ဘာသာစဖုလာပြောတာစူဇန်လာဖီနာစဖုလာဘာမှမရစခါရီကြီးတယ်ပဲ ရှိတော်ရှိကကြွနေတဲ့ရှင်မဟာဗုဒ္ဓဗုဒ္ဓကိုတော်ကြီးကိုသူကမေးတယ်ရှင်ဘုရားအဲ့ဒါဘာလုပ်တာမရှိတဲ့ရှိတဲ့ဘက်ကကြီးကိုမရှိတဲ့ဘက်ကိုဘုရားနဲ့တွဲယူတာရှင်မဟာဗုဒ္ဓဖြစ်စေဖို့ဓမ္မဆိုထပ်ဆဆိုတယ် မရပြီးတင့်မဲ့ဖြစ်တဲ့ရေမရှိတဲ့နေရာနေတဲ့ရှိတဲ့နေရာနေရာကနေမရှိတဲ့နေရာကိုရောက်ယူကြသလားတဲ့မေးတယ်။အဲတော့ရှင်မသာရိပုတ္တရာကဟဲ့ဘယ်နေရာမျိုးမဆိုပြုပြင်ရင်ရတာပဲ။ဟုတ်လား။ဒါနဲ့တော့ကြပြန်ရော။ရှင်တော့ရေသမားဒါရီတို့တော့မိကြမှာပါတော်ဒီမှာဟိုဒူးလေ ဝေယနာနဲ့လောက်ရတာမဟုတ်လားတခါကြီးသူများတာလေဝေယနာနဲ့လောက်ရတာအဲ့ဒီဝေယနာနဲ့လောက်တော့ဒီဝေယနာမာလေးကိုဖြုတ်လို့ရအတွက်ကျတော့မိပေးရတာတခါကြီးဟုတ်နော်မိပေးဟောကလားအဲမရှိတဲ့ပကလေးမိလို့လားဒီလိုတဲ့ပကလေးနဲ့ကြည်ရတာတစ်ဖက်ကြည့်တော့တဲ့တယ်မြင်တာပေါ့တစ်ဖက်ကြည့်တော့ဝါတော့ပေါ့ဟုတ်နော်အဲ့တော့တစ်ဖက်ကြည့်လေးနဲ့ကြည်ရတာဟုတ်ဗျာ ခါတော့မီလီပေးလိုက်ခါတော့ထောင်းလိုက်အဲတဖက်မလုံးလေးနဲ့ကြီးလိုက်နဲ့လုံတယ်အဲ့ဒါသွားတွေ့ဟောသူကစာစုတတ်တဲ့ပုဂ္ဂိုလ်ဆိုတော့သူကလက်ပါတယ်နော်ဆိုတာဆိုတာသိမဲ့ဝိမာသကလက်မဟုတ်ဘူးလားလက်ပါတယ်ဗျအဲ့လက်ပါတော့မေးတာပဲအရှင်ဘုရားအဲ့ဒါဘာလို့ထားတော့ဒီအတုဆရာမေးဒီအဲ့ဒါကတောင်းနေတဲ့မြားကို အပူပေးပြီးဖြောင်းတာကွယ်ဟဲ့ဆရာကြီးအဲ့တော့သူကလည်းထဆဆုတာပဲသူတော့နိုင်ပြီဘူးသူကဆဆုသမားကိုဟဲ့ဆဆုရင်ပညာရတာပဲဗျာဆဆုနိုင်ဖို့လေလိုတာပဲဗျာဟုတ်လားဗျာသူကတော့ဆဆုတာဗျာအဲ့တော့ရှင်ဘုရားဒီသက်မဲ့ပစ္စည်းကောက်နေတာကြီးကိုဖြောင်းလို့ရသလားဟဲ့အဲ့တော့ရှင်မသာရိပုတ္တရာလည်းဖြေနေကြအတိုင်း ဟဲ့ဘယ်ရာမျိုးမဆိုပြင်ပေးရင်ရနိုင်ဒါပဲတဲ့ဟုတ်ကလားဗျအဲဒါကရှိသွားကြဗျာရောရှိသွားတော့သူရွှေသမားခေါ်တာပေါ့တခါကြီးရဲ့ဟိုတို့ဟိုဓာတ်နဲ့တစ်သားကိုလူချင်းနဲ့ပုံစံကြအောင်လေဟိသူတို့တော်တွေကြတော့ဟိုရှဲဝင်ရိုးတို့ဘာတို့လုံတတ်တာဟုတ်ကြဖြေအင်းတို့လက်ဝင်ရိုးတို့အဲ့ဒါတွေလုံတဲ့ခါကြတော့ဒီဓာတ်လေးနဲ့ကပ်ပြီးတော့ က်တဲ့ဓာတ်လေးနဲ့ယူရတာဟုတ်ဗျာဟုတ်ဗျာတူတော့ကြတော့အဲ့ဒီဓာတ်ကိုယူရမလို့ခေါ်တယ်ခုဓမ္မကတတ်တာနော်ယူရမကတတ်တာနော်ဒါကယူရတာဓာတ်လေးနဲ့ကပ်ပြီးတော့အဲ့တော့တူအဲ့ဒီယူရမကတိတ်တုံးတော်ကိုခြေတော်ကလေးတစ်ဖက်တင်းလို့ဓာတ်လေးရတဲ့အမှန်စာနဲ့သူလူချင်းတဲ့ပုံစံလေးပေါ်အောင်ကိုယူရင်းနေတာကိုသွားတွေ့ ဒါတည်းဟောဆသုသမားကမေးတာပဲဟုတ်ကလားဗျရှင်ဗျာအဲ့ဒါဘာလို့ထားတော့ဆိုအေးအဲ့ဒါကဒီရိုးရိုးတေသားကိုပန်းစာညဖြစ်အောင်ဒါန်ပါပါလေးနဲ့ရွေပေးနေတာကွဲ့လို့ပြောဟောဆသုသမားကတိတော့နဲ့မနေဘူးဗျထပ်ပြီးဆသုတာပဲဟုတ်ကလားဟေးသူကဆသုသမားကိုဗျအဲ့ဒါရှင်ဗျာတဲ့မဲ့ဖြစ်စီကိုဒီလိုရွေပေးရင်ပုံစံကြဖြစ်နိုင်သလားတဲ့မေး ပြေရှင်မာသာရိပုတ္တရာကိုယ်တော်လည်းသူ့ဖြေနေကြအတိုင်းဖြေလိုက်တာပေါ့ဟဲ့ဘယ်ရာမျိုးမဆိုဖြေပေးရင်ရတာပဲဟုတ်ကလားဗျဟဲ့ဟုတ်ကလားဗျအဲ့ဒီမှာမနိတာပါမလီကတရားတက်လာတယ်ယုံကြည်ချက်တင်တယ်တရားတက်လာတယ်ဟုတ်ဗျခုနကသာသုတဲ့ပညာကနေပြီးတော့တရားပဲပြန်သွားတာထင်တယ် ဖြစ်လာတယ်ဩတတ်မဲ့ဖြစ်တဲ့ပြည့်စည်တောင်ပြုတ်ပြင်ပေးရင်ရာသေးတာပဲတကားပဲရှိငါကိလေသာပဲအာယုံပဲရှိနေတဲ့စိတ်ကိုကာမပဲရှိတဲ့နေရာကနေဓမ္မဘက်ကိုတတိနဲ့ပြောင်းမပြီးဘာလို့မရရမလဲဟုတ်နော်တတိကပေါက်တူးလေးပေါက်ပြားလေးနဲ့တူတာဟုတ်ဟဲ့ ပြီးတော့အကြောင်းညာဆိုင်ပြီးအာမထုတ်ရင်အာထုတ်ရင်ဘာလို့မရရမလဲခုနအပူပေးတယ်ဆိုတာအကြောင်းညာဆိုင်တဲ့ဝရိယကိုဆိုလိုတယ်ဟုတ်မလားပြီးတော့ကိုရှိတဲ့နေရာကိုအတိတ်ထားပြီးပြုပြင်ရင်ဘာဖြစ်လို့မရရမလဲတဲ့ဟုတ်နော်ဒီယူရမဆိုတာပုံစံကြအောင်ကပ်ပေးတာမဟုတ်ဘူးလားသူစိတ်မှာလည်းညံလေးကဘေးကနေပြီးတော့ကပ်ပြီးတော့ဟိုပုံပါတော့ထူလာကိုပါအောင်လား ဒေသကြအောင်လုပ်ပေးရတာကိုဗျာဟုတ်ကလားအဲ့ဒီမှာပဋ္ဌာအာကြီးကဘလောက်ပေါင်းလို့ဆိုတော့ဆုံးကံကိုရှေ့ဆက်မသွားတော့ဘူးဟဲ့ဒီတော့ဒီကနေပြန်မယ်ဆိုတော့အဲ့ဒါရှင်မပါရိဗုဒ္ဓကိုတော်ကြီးကလည်းသူ့ရဲ့တပည့်အကြောင်းကိုသိနေတော့သူရှိခိကတော့တော့မခေါ်ဘူးတန်ကောက်လို့ခေါ်တယ်။ဘယ်နဲ့တော့ဘူးလေ။ဒီခါကျတော့တန်ကောက်ကလေးထုတ်ပေးလိုက်တယ် ကြောင်းပြန်သွားကြောင်းပြန်သွားပြီခုနကတရားအားကောင်းတော့တခါကြီးသာနာမပြင်းဘူးလားသာနာပြင်းတော့ဝရိယကမရဲတင်ဘူးလားခြေတော်နှစ်ဖက်ထွက်လာပြီနော်ဟုတ်နော်မဒီတရားမရရင်ဒီနေရာကမထတော့ဘူးတဲ့ရဲတင်တာတင်တယ်ဝိဟာနာဘာဝဝိရိယောဆိုလေ တရားမရမထတော့ဘူးတဲ့ဘယ်လိုမှကြီးတော့မှမကိုကုမကြိုးစားပါမယ်လားကဲဟိုကခုနှစ်နှစ်သားလေးဗျာဓမ္မရဘလောက်တော့63နေပါသေးတယ်ဗျာဟင်ဟုတ်ကလားဗျာဟင်အဲဟိုကတော့အဲ့လောက်ထိရဲတာဗျာဟင်သာနာပြင်းတော့ဝရိယလိုက်တာပြောတာလေဟုတ်မလားတရားယုံကြည်ကြအကောင်းတော့သာနာပြင်းတဲ့ နာအကောင်းတော့ဝရိယလိုက်လာတယ်ခြေကောင်းနဲ့ဖက်ထင်တယ်ဟုတ်နော်ဌာနနဲ့ဝရိယသူခရီးသွားတဲ့နေရာသူ သူသူသူနဲ့ထောက်သွားမှာမို့ခြေတောက်လို့ပြောတာဟုတ်နော်အဲတပိတ်ကလေးပေးချပြီးတရားအထုတ်သူရှိခိကတော့တပားနေကြောင်းလေးတွေလေသူဟာဆက်နှစ်ပေဆက်နှစ်ပေပဲရှိရပါတယ် နာနဲ့နာသူဒုက္ခကအရာမောင်းနေမှာပေါ့လေတပားနေကြောင်းလေးအဲ့လိုအားထုတ်တော့တရားမင်းမနေနိုင်ဘူးဟုတ်နော်မနေနိုင်ဘူးတရားမင်းသူကမှဘာလို့ကဘာကြောက်ဖြတ်တင်နေလို့ဘာလို့ဒါတော့ကြောက်ဘူးမှာပေါ့ဗျာမနေနိုင်ဘူးဘာဖြစ်တာတော့ကြည့်တော့ဟိုနာမနေလေးကရရဲ့တောက်လုံးလုံးနေတာဟုတ်ဒီတရားမရမထတော့ဘူးတယ်ဗျာဟဲ့အဲ့တော့မမေး မချဘူးဘယ်နဲ့တော့လွတ်နိုင်မှာမလားနင်လည်းနင့်အမေနဲ့ဘာထူးတော့ဟေးဟေးနင်လည်းနင့်အမေလိုပဲပြင်းနေမှာပါဟဲ့မရဲပါဘူးတဲ့ဟေးဟေးဟေးမထဘူးဆိုတော့ဟောတရားကမနေတာဘူးကြအဲနာမင်းကြီးလေးပါကိုခေါ်ရတယ်အဲနာနာဆောင်နာနာမင်းကြီးလေးပါထင်တယ်ဟုတ်နော်အဲလေးမျက်နှာဆောင်တဲ့နာမင်းကြီးလေးပါခေါ်အစီအစဉ်မျက်နှာက ဆောင်းတဲ့ဒီနာမင်းကအရှိဘက်ချောင်းရဲ့အရှိဘက်ကနေဆောင်းလာအဲဒီကနေပြီးရဲ့တိတ်တိုင်းကျွေးမကြသေးရဘူးတိတ်တိုင်းကျွေးကြလိုက်တော့ကြောက်ကနေဆိုဟိုမှာအာယုံပြတ်သွားမှာဟုတ်ကွဟုတ်ပေါ့သမုဒ္ဒရာတဲ့အဲဒီအရှိဘက်ကနေပြီးတော့တောင်ဘက်ကနေပြီးတော့အနောက်ဘက်ကနေပြီးတော့မြောက်ဘက်ကနေပြီးတော့နာမင်းလေးပါးကသူ့ချောင်းပေါ်ကိုတိတ်ခက်တူပြည့်ရွတ်တူ ဟိုစူးစူးညာညာတော့ပြုံးနေနဲ့ပြင်းနေနဲ့မကြအောင်တွေ့ရလဲသူတာဝန်ယူရတည်းဗျာဟုတ်ဗျာအဲမမင်းကြီးလေးကဒီလိုပြီးပြီးတော့တရားမင်းကြီးကသူဟောနေနိုင်သလားဆိုတော့မနေနိုင်ဘူးဗျာရှင်မာသာရိပုတ္တရာကိုယ်တော်ကြီးများဆုံးလံကြွလာလို့တကားဖွင့်လိုက်ရင်ကြိကနဲ့ကြက်နဲ့မြည်လို့ရှိရင်သူ့ရေတော့လုံနေတဲ့တာမဏေလေးမှာ သူတရားနောက်ဆက်ချင်မှာဆိုလိုတဲ့တကားကြီးပေါင်ကြီးမှားထားရတယ်ဗျ။တရားမင်းကြီးရတယ်။ဟုတ်လား။ဟေးဟေးဒါတကားကြီးပေါင်ကြီးအပေါ်ရောအော်ပေါ်လေမှားထားရတယ်ဗျ။ဟေးအာထုတ်တရားဘုရားကကြည်တော်လေအဲဒီကနေ့ဒီပဏိတပါမဏိတန်ဝင်မှာကိုပြီးတဲ့အတွက်ဘုရားကရှင်မာသတိဗုဒ္ဓလာလို့ ပြုဝင်သွားလို့ရှိရင်အနောက်ဆက်ဖြစ်မှာဆိုတော့ကျောင်းရှိကအဲ့ဒီဗာမဏီလေးနေတဲ့ကျောင်းရှိကဖိညာလျှောက်ပြီးတော့ရှင်မပါတိဗုဒ္ဓထိရတာတဲ့ဗျသူလည်းရှင်မပါတိဗုဒ္ဓကဆောက်ဝါသေးတာတဲ့ဗျဟင်ဒီဖျားလည်းမနေတာဘူးကြတကယ်လို့တော့ဖျားလည်းဟိုမှာချူတီးသွားဆောက်ဝါရှိဟုတ်ဗျာ ရှင်မပါတိဗုဒ္ဓကိုယ်တော်လာလို့တော်တော်ဝင်သွားလို့ရှိရင်ဟိုဂျုံနဲ့ပြင်းနဲ့ဝင်သွားရင်ဒီကအမှတ်ပြတ်တော့ပါဘူးဟုတ်နော်ဟင်ပြတ်တော့ပါဘူးအဲ့တော့ဘုရားရှင်ကလည်းကြောင်းရှိကဟိုလိုရှင်မပါတိဗုဒ္ဓလာလို့ရှိရင်ဟိုဟာပေါ့လေဟိုပဋိသင်္ဌာရစကားပြောရင်အမေးဖြေလို့ရင်းနဲ့ဟိုတရားဓမ္မပြောရင်းနဲ့အချိန်ဆွဲပြီးတာပါပေါ့အဲ့လိုလုပ်ရတယ်ဗျာအဲ့တော့ဗာဏိတသာမဏေလေးက ဆန္ဒနဲ့ဝရိယကအာကောင်းတော့ကြာတော့ဒီနေရာမှမှတ်တဲ့နေရာအကြောင်းသိမှာပေါ့စိတ်ဝင်စားလာမှာပေါ့ဟုတ်နော်ဘယ်ရာမျိုးမဆိုကြင်ယူရတာတခါမကြင်မဲနဲ့စိတ်ဝင်စားပါမလားမကြင်မဲနဲ့ကောဉာဏ်ပညာရနိုင်ပါမလားဒီဆိုတာဖြစ်ဖြစ်ကောင်းတာဖြစ်ဖြစ်အလေးအကျင့်လုပ်ယူနိုင်မှခုနစိတ်ဝင်စားမှုနဲ့ပြောစရာဆိုတာဖြစ်တာဟုတ်ကလားဗျ အဲ့တော့သူကလည်းစိတ်ဝင်တစားနဲ့ဒါလေးစူးစမ်းနေတာပေါ့ဗျာဟုတ်ကလားဗျာဒီအဲ့တော့ဘုရားရှင်ကဝါရှင်မသာရိပုတ္တရာလည်းလာပြီအဲ့တော့တာမဏိလေးရလည်းမပြီးသေးဘူးအဲတန်းကလေးဝင်သွားရင်လည်းပြက်မှာဆိုတရားမင်းကြီးကလည်းဟိုမှာကာယာကြီးနဲ့ရိုရိုကြီးပေါင်းကြီးမှနေတာအဲ့တော့မေးတယ်ရှင်မသာတိဗုဒ္ဓသင်ဘယ်ကလာတယ်လဲမေးတယ် ဆုံးကငါပြန်လာပါတယ်ဖရာအဲဆုံးကငါပြန်လာရင်ဘာရခဲ့တယ်လဲအာဟာရများရခဲ့ပါတယ်ဖရာအာဟာရကဘသူအကျိုးပေးတယ်လဲအကျိုးပြုတယ်လဲဝေဒနာကိုအကျိုးပြုပါတယ်ဖရာနဲ့အဲ့ဒါမေးထီလို့ရင်းနဲ့ဟိုကရဟန်းကိစ္စပြီးသွားဗျာထေရသာမဏေလေးကဟဲ့ဒီဒီဖရာကသူ့ရဲ့ဟို ဖြစ်မဲ့ဟာကိုသိနေမှာပေါ့တခါကြီးရဲ့အဲ့တော့ဟိုကနေပြီးတော့ရှင်မသာတိဗုဒ္ဓကိုအမေးမေးနေရှင်မသာတိဗုဒ္ဓကဖြေနေအဲ့ဒီမေးတာဖြေတာနာကြရင်နဲ့ကိုယ်ခန္ဓာရှုတာဟောသူ့လူချင်းတဲ့ကိစ္စဒီပတ်တီကုန်ပြီးသွားတာထင်တယ်ဟုတ်ကဲ့သူလူချင်းတာဒီပြီးမသွားနိုင်ဘူးလားဟုတ်ကလားဗျာဟိအဲ့လိုတို့ပါလှုပ်လှုပ်အဒီပါလေးပါပါမှထင်တယ်ဗျာဟိ ဒါဒီဒီလုံငါလို့တော့အေဒီပါမပါဖဲနဲ့ရမလားဗျမရပါဘူးဗျဒါရမှာဗျအေဒီပါတီဟုတ်ကလားဟင်ဒါရရောအဲပါဏိတာတာမဏီလေးလို့လုံနိုင်မှာမလားဗျဟင်ရှိလေပါလို့ရဟိုဗျာရှိရှိနေတော့ပါလို့လားဗျာဒီပေါ်ဟင်ကိုက တော်ကရေးရတော့မနေတာအောင်လို့မှဘုရားလည်းမနေတာတခြားလည်းမနေတာပါပေါ့ကိုယ်ကနေတာသလိုလို့လုပ်နေရင်ဘုရားလည်းနေတာကြီးပေါ့ဗျဘုရားလည်းနေတာကြီးပေါ့ဗျအခုကမင်းငင်းတော့နေတာသလိုလုပ်တာလားမနေတာအောင်လုပ်တာလားနင်တို့ဟဲ့လေဟဲ့လေနေတာလို့ဖြစ်နေတာလို့ဖြစ်တယ်ဘုရားလည်းနေတာကြီးပေါ့ဗျတရားလည်းနေတာကြီးပေါ့ဗျဘာပြောစရာလို့တော့ဟုတ်ပါ မှကိုယ်ကိစ္စလေးကိုနေတာလိုလေးလုပ်နေတာဟုတ်တယ်မယ်ကိုယ်မှကိုယ်ကိစ္စလေးနေတာလိုလုပ်နေရင်ဖခင်လည်းနေတာကြီးပြတခြားလည်းနေတာကြီးပြဘယ်လိုလဲဖခင်မသိခြင်းလားမမသိခြင်းလားတခြားကိုတိုင်းဘယ်လိုလုပ်အောင်ပါတော့ဟုတ်လားဗျာဒီလိုကိုပြောရဲနေဟုတ်ရဲနေ ဒီသာဘလို့ဖြစ်ဒီသာလို့ဖြစ်အဲ့ဒါတရားလဲနေတာကြီးပေါ့ဗျတရားလဲနေတာကြီးပေါ့ဗျဘာပြောကြလို့တော့ဟိုရောဘာမှကိုကိစ္စလေးကိုနေတာလို့လေးတော့နေတာဟုတ်တယ်တရားမှကိုကိစ္စလေးနေတာလို့လုပ်နေရင်ဖျားလဲနေတာကြီးဗျတရားလဲနေတာကြီးဗျဘယ်နဲ့တော့ဟဲ့ဖျားမသိကြလားမမသိကြဘူးလားတရားကိုဘယ်လိုလုပ်ရမှာလဲတော့ ခလာပြထဲရတယ်ပြောမအောင်များတော့ပါကြီးဟာမဟာမေကြီးဘယ်လိုလုပ်ရမှာတော့ဟဲ့မဟုတ်ဘူးနော်ဒါတရားကြီးများတာဝန်ထားဆောင်နေတဲ့ဟိုပုဂ္ဂိုလ်ဒီမှုဒီအဋ္ဌိပါ၄ပါးအကြောင်းပြောတာပါလူလဲလူအပ်တဲ့ခြင်းလို့ပါဟဲ့ဒါလို့လို့ဒီ၄ပါးကဘာမှကြီးတဲ့ထင်နော်ဒီလိုဟုတ်တာလုံးမမဟုတ်ဘူး ဒီလိုလေတခါတည်းလုံငန်းလေဆန္ဒမရှိရင်လည်းရမလားတခါကြီးဆန္ဒမှမပါဝရိယမပါနိုင်ဘူးလေလက်ရှိလို့မဖြစ်နိုင်ဘူးဟုတ်နော်ဟိုဘက်ကလည်းစိတ်ပါလက်ပါမှမလုပ်ရင်ပညာပါမလားတခါကြီးတမ်းနိုင်မင်းတော့တမ်းနိုင်လို့စိတ်ပါလက်ပါဒီလိုခုကလည်းဘယ်လိုနဲ့ညာလဲပဲဟုတ်နော်ဆန္ဒနဲ့ဝရိယဝရိယနဲ့ဆန္ဒဒါလည်းပဲချီနဲ့ညာချီပဲတခါကြီးဒါလောကီလုံးလုံးလောကုတ္တရာလုံးလုံးမရှိမဖြစ်တဲ့ကိစ္စတွေဗျာ ဟုတ်ကလားဟေးကဲနာကြအောင်သူဗျာဒီပါဒီပါ